ခန်းကြီး23အငယ်1မှ6ဖိလိတိလူတို့သည်ကိလမြို့ကိုတိုက်၍ကောက်နယ်တလင်းတို့ကိုလူယူချောင်းကိုဒါဝိဒ်သည်ကြားသောအခါအကျွန်ုပ်သည်ထိုဖိလိတိလူတို့ကိုတွား၍လုတ်ကြံရပါမည်လောဟုသာရဖျားအားမေးလျှောက်လင်သာရဖျားကတော်လော့ဖိလိတိလူတို့ကိုလုတ်ကြံ၍ကိလမြို့ကိုကယ်တင်လော့ဟုဒါဝိဒ်အားမိန်တော်မူ၏ ဒါဝိဒ်၏လူတို့ကလည်းငါတို့သည်ယူရာပြည်၌ပင်ကြောက်ကြ၏ထိုမြတ်မကကိလမြို့သို့ရောက်၍ဖိလိတိဘူဂျေတို့နှင့်စစ်ပြိုင်သောအခါတာ၍ကြောက်เสียရှိပါသည်တကားဟု ဆိုကြ၏တပန်းဒါဝိဒ်သည်ထ၍သာရဖျားအားမေးလျှောက်လင်သာရဖျားကထ၍ကိလမြို့သို့တော်လောဖိလိတိလူတို့ကိုတင့်လက်၌ငါအံ့မည်ဟု မိန်တော်မူသည့်အတိုင်း ဒါဝိဒ်နှင့်သူ၏လူတို့သည်ကိလမြို့သို့သွား၍ဖိလိတ္တိလူတို့နှင့်တိုက်သဖြင့်၊ထိုသူတို့၏တိရစ္ဆာန်များကိုယူ၍သူတို့ကို ကြီးစွာသောလုပ်ကြံခြင်းအားဖြင့်သတ်ကြ၏။ထိုသို့ဒါဝိဒ်သည်ကိလမြို့ကိုကယ်တင်လေ၏။အဟိမလက်၏သားအဗျာသာသည်ဒါဝိဒ်ရှိရာကိလမြို့သို့ ပြေးလာသောအခါ၊သင်တိုင်းတော်ပါလျက်ရောက်လာသတည်း။ ဒါဝိဒ်သည်ကိလမြို့သို့ရောက်ကြောင်းကိုရှောလူသည်ကြားလျှင်ဘုရားသခင်သည် သူ့ကိုငါလက်သို့အပ်တော်မူပြီးတကားနှင့်ကန့်လန့်ခြင်းရှိသောမြို့သေးသို့ဝင်သည်ဖြင့်အချုပ်ခံလျက်နေရသည်ဟုဆိုလျက်ကိလမြို့သို့စစ်ချီ၍ဒါဝိဒ်နှင့်သူ၏လူတို့ကိုဝိုင်းထားခြင်းဟာမိမိလူအပေါင်းတို့ကို စုဝေးစေ၏ရှောလူသည်မကောင်းသောအကြံနှင့်ကြိုးစားသည်ကိုဒါဝိဒ်သည်သိ၍ယေဘုဟိတ်အပြာတာအား တင်နိုင်တော်ကို ယူခဲ့ပါဟုဆို၏ထိုအခါဒါဝိကဣဒရေလမျိုး၏ဘုရားသခင်သာရဘုရားရှောလူသည်ကိလမျိုးသို့လာ၍ကိုရိုဤဂျွန်အတွက်ဖြစ်စည်းမည်ဟုအကြံရှိသည်ကိုဆက်ဆက်ကြားပါ၏ကိလမျိုးသားတို့သည် အကျွန်ုပ်ကို သူ၏လက်၌အကြပါလိမ့်မည်လော ကိုရိုဤဂျွန်ကြားသည့်အတိုင်းရှောလူသည် လာပါလိမ့်မည်လောဣဒရေလမျိုး၏ဘုရားသခင်သာရဘုရားကိုရိုဤဂျွန်အားအမိန့်ရှိတော်မူမည်အကြောင်း တောင်းပန်ပါ၏ဟု မေးလျှောက်တော်သာရဖျားကရှောလူသည် လာလိမ့်မည်ဟု မိန်တော်မူ၏တဖန်ဒါဝိကကိလမျိုးသားတို့သည်အကျွန်ုပ်နှင့်အကျွန်ုပ်၏လူတို့ကိုရှောလူလက်သို့အကြပါလိမ့်မည်လောဟုမေးလျှောက်တော်သာရဖျားကအကြလိမ့်မည်ဟု မိန်တော်မူ၏ထိုအခါဒါဝိသည်600ခန့်ရှိသောမိမိလူတို့နှင့်ထ၍ကိလမျိုးမှထွက်ပြေးလျင်တွားနိုင်ရန်ရရသူတွားချ၏ ဒါဝိဒ်သည်ကိလမြို့မှအလွတ်ပြေးကြောင်းကိုရှောလူသည် ကြား၍ကိုယ်တိုင်မတော်ဘဲနေ၏ဒါဝိဒ်သည်ဇိဖတောင်အဆရှိသောတောချိုတောင်ကြားတို့၌နေ၍ရှောလူသည် နေတိုင်းရှာတော်လဲသူ၏လက်၌ဒါဝိဒ်ကိုဖျားသခင် အတော်မမူတယံယောအခါဒါဝိဒ်သည်ဇိဖတောအုပ်၌ရှိ၍သူ၏အသက်ကိုတတ်မည်ဟုရှောလူလာသည်ကိုသိသောအခါ ရှောလူ၏သားယောနသန်သည်ထ၍ဒါဝိရှိရာတောအုပ်သို့တွားပြီးလျှင်ဘုရားသခင်၌ကိုလုံအားကြီးစေခြင်းဟံထောက်မလျက်မစိုးရိမ်နှင့်တင်သည်ကျွန်ုပ်အဖရှောလူ၏လက်မှလွတ်၍ဤဒေလရှင်မင်းဖြစ်လိမ့်မည် ကျွန်ုပ်သည်လည်းတင့်အောက်မှအရာကြီးလိမ့်မည် ထိုသို့ဖြစ်မည်ကိုကျွန်ုပ်အဖရှောလူတည်သည်ဟု ဆိုသည်ဖြင့်ထိုသူနှစ်ယောက်တို့သည်သာဝရဘုရားရှေ့တော်၌ပရိညင်ဖွဲ့ကြပြီးမှ ဒါဝိဒ်သည်တောအုပ်၌နေ၍ယောနသန်သည်မိမိအိမ်သို့သွား၏အငယ်19မှ29တဖန်ဇိဖသားတို့သည်ရှောလူရှိရာဂိဗာမြို့သို့လာ၍ဒါဝိဒ်သည်ကျွန်တော်တို့နေရာယေရှိမုန်မြို့တောင်ဘက်မှဟခိလတောဂျူတောင်ကြား၌ပုံးလျက်နေသည်ဖြစ်၍အရှင်မင်းကြီးကြွချင်သော စိတ်အားကြီးသည့်အတိုင်းကြွတော်မူပါ ထိုသူကိုအရှင်မင်းကြီးလက်တော်သို့အပ်သောအမှုသည် ကျွန်တော်တို့တာရှိပါစေဟုလျှောက်လျှင်၊ရှောလုက၊သင်တို့သည်ထာဝရဘုရားကောင်းကြီးပေးတော်မူသောသူဖြစ်ပါစေသော။သင်တို့သည်ငါ့ကိုသနားကြပြီ။ယခုသွား၍ပြင်ဆင်ကြလော့။သူပုန်းရှောင်၍နေရာကို၎င်း၊အဘယ်သူမြင်ပြီးသည်ကို၎င်းစူးစမ်းကြလော့။သူသည်အလွန်လိမ္မာသည်ကိုငါကြား၏။ထိုကြောင့်သူပုန်းရှောင်ခိုလှုံရာအရပ်ရပ်တို့ကို တေချာစွာကြည့်ရှုသိမှတ်ပြီးမှငါထံသို့တဖန်လာကြလျင်တင်တို့နှင့်အတူငါလိုက်မည်သူသည်ထိုပြည်၌ရှိလျင်ယူဒအမျိုးသားအထောင်အတောင်းတို့တွင်ငါရှာ၍ထုတ်မည်ဟုမှားထားသည့်အတိုင်းသူတို့သည်ထ၍ရှောလူအရင်ဇိဖတော်သို့တောကြ၏ဒါဝိဒ်နှင့်သူ၏လူတို့သည် မောနတော်ယေရှိမုန်မြို့တောင်ဘက်လွင်ပြင်၌ရှိကြ၏ရှောလူသည်လည်းလူများနှင့်တကွလာ၍ရှာသည်ကို ဒါဝိဒ်သည်ကြားပြန်လျှင်ကြောက်ကြားမှထွက်သွား၍မောနတော၌နေ၏ရှောလူကြားပြန်သော မောနတော၌ဒါဝိဒ်ကိုလိုက်၍ရှာ၏ရှောလူသည်တောင်တစ်ဖက်၌၎င်းဒါဝိဒ်နှင့်သူ၏လူတို့သည်တစ်ဖက်၌၎င်းတွားကြ၍ရှောလူကိုကြောက်သည်ဖြင့်လွတ်အောင်ကြိုးစားစဉ်တွင်ရှောလူနှင့်သူ၏လူတို့သည်ဒါဝိဒ်နှင့်သူ၏လူတို့ကိုဝိုင်း၍ဖမ်းမိလူကြပြီထိုအခါ တမန်ရောက်လာ၍အလင်းအမြန်ကြွလာတော်မူပါဖိလိတိလူတို့သည်ပြည်တော်ကိုတိုက်လာကြပါပြီဟုရှောလူအားကြားလျှောက်တော်ကြောင့်ရှောလူသည်ဒါဝိဒ်ကိုလိုက်ရှာရာမှ ပြန်၍ဖိလိတိလူတို့ရှိရာသို့ခြီသွားလေ၏တို့ဖြစ်၍ထိုအရက်ကိုတေလန်ဟမတ်လေကုတ်အမိဖြင့်သမုတ်တည်းဒါဝိဒ်သည်ထိုအရက်မှတွား၍အင်ဂေတိမြို့နယ်ခိုင်ခန့်သောအရက်တို့၌နေလေ၏